သမ္ပဇိညပပမဟုတ်လားသမ္ပဇိညပပမန္စွာအပြာအဖြစ်ဤအောင်ရှိတဲ့အပိုင်းအသေးစိတ်အမှုရာရှိတဲ့အပိုင်းအဲပြောခဲ့တယ်သမ္ပဇိညအကျဉ်းအဖြစ်ဘယ်နှမျိုးရှိတယ်လဲအကျဉ်းအဖြစ်ဘယ်နှမျိုးရှိတယ်လဲနှမျိုးနော်သမ္ပဇိည မှန်ကန်စွာသိမြင်တယ်နှမျိုးမန္တမြမှာပညာဉာဏ်နဲ့သင်ကျင်တာကိုပဲသမပညာလို့ခေါ်တယ်။တစ်မျိုးကတော့တရားရှိမှမှုနဲ့ဆိုင်တယ်။တခါတရားရှိမှမှုနဲ့မဆိုင်တဲ့ရောဆိုပြုမှုတဲ့ကိစ္စတွေမှာပညာဉာဏ်နဲ့သင်ကျင်မှုမှလည်းပဲနှမျိုးရှိတယ်။တစ်မျိုးက မိမိပြောမဲ့ဆိုမဲ့ပြုမဲ့မူမဲ့ကိစ္စဒီကိစ္စဟာအကျိုးရှိသလားမရှိဘူးလားလို့ပညာဉာဏ်နဲ့ဆင်ញနာပဋ္ဌကလမ်းစဉ်ခေါ်တယ်နောက်တစ်မျိုးကမိမိတို့ပြောဆိုပြုလုပ်မဲ့ကိစ္စဟာသင့်တော်သလားမတော်ဘူးလားလို့ဆင်ញနာဒါကသဗ္ဗာယသံသင်ခေါ်တယ်အဲဒီနှမျိုးဟာ တရားရှိမှမှုနဲ့မထိုင်ဘူးနောက်တရားရှိမှမှုနဲ့ထိုင်တာကသံသင်ညနှမျိုးတစ်မျိုးကယုတ်နာအာယုဟူသမျှဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းတတိကတိဥမှတ်ခြင်းဒါဝိသံသင်ခေါ်တယ်ကောသရသံသင်လို့ခေါ်တယ် ယုံနာအာယုံဟူသမျှထင်ထင်ရှားရှားတွေ့တိုင်းတွေ့တိုင်းတွေ့တဲ့အတိုင်းရှိနေတဲ့အတိုင်းဖြစ်နေတဲ့အတိုင်းတတိကပ်ပြီးတော့ရှိမှတ်တာသောဒရသမ္ပဇင်နောက်တစ်မျိုးကအဲ့ဒါလို့ရှိမှတ်ခြင်းညာယုတ်တဘာဝနံတဘာဝကိုအမှန်အတိုင်းသိသိသွားတာကိုသမ္ပဇင်လို့ခေါ်တယ်အတ္တမောဟသမ္ပဇင်လေးမျိုးကိုင်းဆိုကြည့်ရမလိုက်ဆို အကျိုးရှိလားမရှိလားအကျိုးရှိလားမရှိလားသင်္သာတာကပတ္ထကသင်္သာတာကပတ္ထကဆိုပါအကျိုးရှိလားမရှိလားသင်္သာတာနောက်တစ်ခုက သင့်တော်သလားမတော်ဘူးလားလို့ဆင်ញင်စဉ်းစားတာဆိုသင့်တော်ဤလားမတော်လားသင့်တော်ဤလားမတော်လားစဉ်းစားတာကတပ္ပယစဉ်းစားတာကတပ္ပယဆိုပါအဲဒီသံသစဉ်နှမျိုးကနေရာတိုင်းမှာဆိုင်နေ တရားတိုင်းတရားရှုမှတ်မှုနဲ့မဆိုင်ဘူးတော့ဒီလိုတော့မဟုတ်ပါဘူးတရားရှုမှတ်မှုအပြင်တခြားကိစ္စတွေနဲ့လည်းဆိုင်တယ်တရားရှုမှတ်မှုကမှလည်းပဲဆိုင်တာပါပဲအဲတရားရှုမှတ်မှုနဲ့ဒါတိုက်ရိုက်သက်ဆိုင်တဲ့သံဃာရှင်တစ်ခုကတော့ဂောတရသံဃာရှင်အတ္တမောဟသံဃာရှင်ဆိုယုံနာနှစ်ရယုံနာနှစ်ရသင်မပြသင်မပြရှုမှတ်တာကဂောတရာရှုမှတ်တာကဂောတရာ ယုံနာနှစ်ရပ်ယုံနာနှစ်ရပ်သင်မပြတ်သင်မပြတ်ရှုမှတ်တာကဘောဓရာရှုမှတ်တာကဘောဓရာသို့ယုံနာနှစ်ရပ်သင်မပြတ်ရှုမှတ်တာကဘောဓရာယုံနာနှစ်ရပ်သင်မပြတ်ရှုမှတ်တာကဘောဓရာအဲ့ဒါလို့ရှုမှတ်တဲ့အတွက်ရုပ်ဖြစ်ပေါ်တိုင်းနာဖြစ်ပေါ်တိုင်းမပြတ်မလားရှုမှတ်တော့ရှုမှတ်မှုရင်တတိယဆက်ဆက်လာတဲ့နဲ့အမျှစိတ်စူးစိုက်ခြင်းမှုတမာရီအားကောင်းလာ သမာဓိအားကောင်းလာတဲ့အခါမှာစိတ်ဟာရုပ်ပေါ်နာမ်ပေါ်မှာပဲစုစည်းစုဆိုင်တည်ငြိမ်နေတော့အဲ့ဒီသမာဓိနဲ့အတူဖြစ်တဲ့အတိဟာလည်းပဲထူးခြားထက်မြက်လာပြီးတော့ရုပ်သဘောနာမ်သဘောအရင်ကမသိဘူးတဲ့အတိဒူးနဲ့အမှန်တိုင်းသိလာထူကြီးဆိုလို့ရှိရင်မမှုကြမှုသဘောတက်တက်ပဲသိလာတယ်။ဉာဏ်မှုကြော်ကြော်မှုသဘောဉာဏ်မှုကျမ်းမ်းမှုသဘောတက်တက်ပဲသိလာတယ်။ အာဘောဒီလိုချင်းယုံကြည်မှုဖွဲ့စည်းမှုသဘောပဲလို့တက်တက်ပြီးသဘောတက်တက်လည်းပြီးလာတယ်။ဝါယောဆိုလို့ချင်းထောက်တာမှုတောင်းမြမှုလှုပ်ရှားမှုရွေ့ရှားမှုသဘောတက်တက်လည်းပြီးလာတယ်။ဒီတော့ဆိုလို့ချင်းလည်းဘူးမှုအေးမှုညစ်ကြေးမှုသဘောတက်တက်လည်းစိုက်ပြီးပြန်အဲလိုယုံသဘောတွေပြီးလာတယ်။ထိုသူနာသဘောမှလည်းပဲစိတ်ဆိုတာအာယုန်ကြီးညွတ်သွားညွတ်သွားတဲ့သဘောမျှလေးပဲအာယုန်ကြီးနှောင့်နှံ့နေတဲ့သဘောမျှလေးပဲဥတ္တံဥတ္တံနေတဲ့သဘောမျှလေးပဲ ဒီသဘောမှတပါးတခြားဒီနန္တရားမှာဘာမှမရှိဘူးဒါနန္တရားရဲ့သဘောပဲနန္တရားဆိုတာအာယုဒီမြင့်တက်တဲ့သဘောဥတန်တဲ့သဘောဥတည်နေတတ်တဲ့သဘောတက်ဥလှဲ့နေတတ်တဲ့သဘောပဲလို့အဲဒီလိုသိလာတယ်ရှုကြည့်တဲ့အခါကျတော့အဲ့ဒါတကယ်ရှင်းရှင်းလေးသိလာပါတယ်ဒီမှာစိတ်အားကောင်းလို့တမာရီအားကောင်းလာလေစိတ်ကလေးဟာအရှိကအာယုံပဲအလိုလိုလှဲ့နေတယ်လို့လို့အရှိကအာယုံကြီးညွတ်နေတယ်လို့လို့ လှမ်းနေတယ်လို့လို့အရှိပါအောင်နဲ့ကိုင်းနေတယ်လို့လို့ဒီလိုသွားသွားတွေ့အဲ့ဒါစိတ်ရဲ့နံသဘောကိုသွားပြီးတွေ့တာအဲ့ဒါလောဘဆိုလို့ရှိရင်လည်းပဲညှိွယ်တဲ့သဘောလူချင်းတဲ့သဘောသာတင်ချာချာတွေ့တယ်ဒေါသဆိုလို့ရှိရင်လည်းကျမ်းမ်းတဲ့သဘောသာတိတ်တိတ်ချာတွေ့လာတယ်မာနဆိုလို့ရှိရင်လည်းတောင်းတင်းထောင်လွှတ်တက်ကြွနေတဲ့သဘောပဲလို့အစိုက်ကြီးချင်းတင်ချာချာသိလာတယ်သတ္တာယုံကြည်မှုဆိုလို့ရှိရင် သတ္တရားယုံကြည်ပြီဆိုလို့ရှိရင်စိတ်ထဲမှာကြည်လင်းတဲ့သဘောရှိတယ်စိတ်ထဲမှာကြည်လင်းနေတဲ့စိတ်နဲ့ဖြစ်တဲ့သဘောတွေကိုလည်းကြည်လင်းနေနေတဲ့ဆိုတဲ့ဒီသဘောတွေကျွင်းကျွင်းနဲ့သိလာတယ်အာအဲ့ဒီသဘောတွေသိကြည့်တဲ့အခါကျတော့မှအရှုခံယုတ်တွေရှုခံနာနေရှုတဲ့စိတ်နဲ့တော့ဖြစ်ပြီးပြတ်တာပဲမတည်မြဲဘူးဆိုတဲ့သဘောတွေသိလာတယ်ဖြစ်ပြမပြတ်နှိမ့်ဆက်နေလို့မကောင်းဘူးသိရတယ်ဆိုတဲ့သဘောသိလာတယ် ဒီရုပ်ရောဒီနာရောအရှုခံရုပ်ရောအရှုခံနာရောအရှုရဲ့စိတ်ရောဟာမပြတ်ဖြစ်ဖြစ်ပြီးပြက်ပြက်သွားလို့ပေါ်ပေါ်ပြီးပျောက်ပျောက်နေတဲ့အတွက်ဒုများအစကထင်ထားတဲ့မွေးကလေးကမပြတ်မရှိပဲတည်မြဲနေတဲ့အသက်ဝိညာဉ်လေးဆိုတာဒါမရှိပါပဲလားဖြစ်ဖြစ်ပြီးပြက်တဲ့ရုပ်နဲ့ဖြစ်ဖြစ်ပြီးပြက်ပြက်သွားတဲ့နာနဲ့ဒီနှစ်ခုပဲရှိပါလားအဲကြောင့်အသက်ဝိညာဉ်ဇီဝအတ္တ ဆိုတာမဟုတ်ပါလားဒါပေါ်အပြီးပြုပြီးတော့ထင်းနေတဲ့ငါဆိုတာလည်းမရှိပါလားလို့အနတ္တသဘောလည်းသိတာအဲလိုအနိစ္စဒုက္ခအနတ္တသဘောတွေသိလာတာကိုဒီသဘောတွေသိလာတာရဲ့ခုနပြောတဲ့ယုတ်တဘာဝနံတဘာဝတွေသိလာတာရဲ့ဒါသာအတ္တမောဟသမုဒ္ဒေခေါ်တယ်မတွေ့မဝေရှင်းရှင်းလင်းလင်းပြတ်ပြတ်သားသားသိတဲ့သဘောဒါကြောင့်မလို့မမြဲခြင်းရဲ့ယုံနာပဲအတိကွဲတာကအတ္တမောဟတဲ့ ဆိုမငြဲဆင်းရဲယုံနံပဲအတိကွဲတာကအတ္တမောဟမငြဲဆင်းရဲယုံနံပဲအတိကွဲတာကအတ္တမောဟမငြဲဆင်းရဲ တရားရှိမှတ်တာလူရင်းကအဲ့ဒီအတ္တမောဟတံပဇင်ရကိုရှိမှတ်တာပဲအတ္တမောဟတံပဇင်ရလို့လူသဘောနာသဘောကိုသိပြီဆိုလို့ရှိရင်မသိလို့မဟုတ်ယုံနာပေါ်မှာအတိမှားပြီးတော့အမှန်တိုင်းမသိလို့အတိမှားပြီးတော့ဖြစ်နေတဲ့လောဘဒေါသမောဟကိလေသာတွေငြင်းတယ်အဲ့ဒီကိလေသာတွေဟာအတ္တမောဟတံပဇင်နဲ့အမှန်တိုင်းပြီးလိုက်တော့ဒီကိလေသာတွေယုံနာပေါ်မှာမငြိမတွေ့တော့မငြိမသွားဘူး အဲဒီကိလေသာတွေခဏငြိမ်းလို့ရှိရင်ခဏချမ်းသာကြာကြာငြိမ်းကြာကြာချမ်းသာဒီကိလေသာတွေလုံးဝငြိမ်းသွားပြီဆိုလို့ရှိရင်လုံးဝချမ်းသာတတ္တဝါတွေယောဂီတွေတရားရှိမှတ်တယ်ရှိမှတ်တယ်ဆိုတခါတရံကြတော့ကိုယ်တရားရှိမှတ်တာဘာရည်ရွယ်ချက်နဲ့ရှိမှတ်မှတ်တော့မသိအဲ့လိုဖြစ်နေတချို့ကလည်းဘာရည်ရွယ်ချက်နဲ့ရှိတယ်လဲနိဗ္ဗာန်ရဖို့ရှိမှတ်ပါတယ် ချို့လည်းဗာရည်ရဲ့နဲ့ရှိမှတ်တယ်ဆိုမဲ့ဖို့ရဖို့ရှိမှတ်ပါတယ်နိဗ္ဗာန်ရဲ့မဲ့ဖို့ရဲ့လို့သာပြောတာမဲ့ဖို့ဆိုတာလည်းပါမမသိဘူးနိဗ္ဗာန်ဆိုတာလည်းပါမမသိဘူးအဲဒီလိုပြောကြတယ်တချို့တော့လည်းပဲစိတ်ချမ်းသာရင်လို့ရှိမှတ်ပါတယ်လို့ဒီလိုပြောကြတယ်ရိုးရိုးသူဟာတော့သူသိလဲသိတယ်ဟုတ်လဲဟုတ်တယ်ဒီလိုကြက်ပဲလောကရက်ရွာတဲ့နေပြီးတော့လူမှုရေးကိစ္စတွေ အထွေတွေလိုက်လောက်ကင်ထောင်ရွက်စိတ်ထဲမှာတွေးစဉ်းစားဆင်ခြင်နေရတဲ့အခါကျတော့အမှန်တန်ဆင်းရဲတာအဲဒီလိုဆင်းရဲတဲ့အခါကျတော့ဒီဆင်းရဲကလွတ်ပြီးတော့9မိနစ်လေးဖြစ်ဖြစ်စိတ်ချမ်းသာကိုချမ်းသာလေးနေခြင်းနဲ့အဲ့ဒီချမ်းသာလေးလိုချင်လို့မလို့လားပြီးတော့တရားပေါ်များအထောက်ကြတယ်တချို့ကြတော့ဥစ္စာပစ္စည်းပစ္စည်းဆုံးရှုံလို့ဒါမှမဟုတ်ဘူးဆိုလို့ရှိရင်မိမိအိမ်က ဆွေမျိုးမောင်နှမမိဘသားချင်းသားသမီးစသည်အမှန်တမ်းမိမိချစ်ခင်တဲ့ပုဂ္ဂိုလ်ပျက်စီးလို့စိတ်ဆင်းရဲကြီးဆင်းရဲလို့အထောက်ကြတယ်အဲသူတို့ကတော့ဘလို့အာထုတ်ကြလဲဆိုချမ်းစိတ်ချမ်းသာခြင်းလို့ဗျာစိတ်ဆင်းရဲလွန်းလို့မဟုတ်စိတ်ချမ်းသာခြင်းလို့အာထုတ်ပါတယ်ဆိုအဲ့ဒါအမှန်ဆုံးပဲဒါကမှန်လဲမှန်တယ်သူတိတဲ့တိလဲတိတဲ့ရွယ်ချက်ခုနမဉ္ဇဉ်ဘုညာနိဗ္ဗာန်ဆိုတာတော့သူများပြောလို့သာပြောရတယ် ရည်ရွယ်ချက်ကတော့မှန်ပါလိမ့်မယ်ဒါမှမဟုတ်တကယ်သိတဲ့ရည်ရွယ်ချက်တော့မဟုတ်ဘူးတကယ်သိတဲ့ရည်ရွယ်ချက်မဟုတ်ဘူးတနည်းအားအမျိုးသမီးလေးတယောက်အဲသူစိတ်ထဲမရှင်းတာမရှင်းတာတွေကြောက်ချင်လို့မလို့လိုက်ခင်တယ်ဆိုတော့သူ့အကူကခေါ်ခဲ့ဒီရတော့ကြောက်တယ်တတိတော့တရားဆယ်ရအထုတ်ပါတယ်ဗျာတဲ့ဒီမှာအထုတ်တာတော့မဟုတ်ပါဘူး ဆရာအထုတ်ပါတယ်ဗျာတဲ့အဲ့ဒီတပည့်တော်ဆရာတရားအထုတ်တာဘာရည်ရွယ်ချက်နဲ့အထုတ်တာပါတော့ဗျာတဲ့စဉ်းစားတာကြည့်ကြတယ်တပည့်တော်ဆရာတရားအထုတ်တာဘာရည်ရွယ်ချက်နဲ့အထုတ်ပါလဲဗျာတဲ့အဲ့ဒါသူအထုတ်တဲ့ရည်ရွယ်ချက်ကိုဖုံးကြီးလာမေးတယ်အဲ့ဒါမျိုးတွေအများကြီးပဲကိုယ်ရည်ရွယ်ချက်ကိုဘာမှမသိတာမြင်စီလို့အထီးမှအထီးမှမသိဘူးဆရာတဲ့အဲဟို သူ့မေကုံးကမူလရကဒီတဘာဝတွေကြိုတင်သိမထားဘူးဆိုလို့ရှိရင်အဲ့ဒီမေကွန်ကြားလိုက်တာနဲ့ပဲရည်စရာကြီးပဲသူအထုတ်တဲ့ရည်ရွယ်ချက်ကိုသူများကပြောရမယ်ဆိုတော့တော်တော်ဟန်မကြတာသို့တော့ဒါကဖောက်တယ်တချို့အဲ့ဒါလိုပဲ10ရက်အထုတ်တယ်15ရက်အထုတ်တယ်1လအထုတ်တယ်2လအထုတ်တယ်ကိုယ့်ရည်ရွယ်ချက်ဘာမှမသိမှတ်ဟဲမှတ်ဟဲဆိုလို့မှတ်တယ် အိမ်ကလည်းသွားရဲသွားရဲဆိုလို့သွားတယ်အထုတ်ရဲအထုတ်ရဲဆိုလို့အထုတ်တယ်ဟဲ့မပြန်နိုင်ဘူးဆိုလို့မပြန်ရဘူးအိမ်ကလည်းနင်းတော့တရားမရဘဲနဲ့ပြန်လာရင်ရိုက်လွတ်မယ်ဆိုတာနဲ့ဒါနဲ့ဆက်အထုတ်နေလုံးတော့လေလောက်ပါရဲ့တန်နေတယ်လို့တော့လေရှိမှပါပွားများပါအထုတ်ပါရဲ့ဒါမှမဟုတ်ကိုဥတဲ့ချက်ကဘယ်မှမသိဘူးဘာဥတဲ့နေမှလည်းမသိဘူးအဲ့ဒါတွေကအများကြီးပဲဒါကြောင့်အဲ့ဒီအမျိုးသမီးတော့လွယ်လွယ်ပဲဘုန်းကြီးကပြောပါတယ် အများသိတဲ့ဟာပဲဟဲ့တရားအာထုတ်တာစိတ်ချမ်းသာရင်လို့အာထုတ်တာပေါ့ဟဲ့လို့အဲဒီလိုပဲပြောလိုက်စိတ်ချမ်းသာရင်လို့အာထုတ်တယ်ဆိုလို့ရှိရင်မှန်မလားမှားမလားဒါပေမဲ့တချို့ကြတော့မှန်ရင်မှမှန်တယ်အမေအလိုဆန္ဒပြီးအောင်ဆိုတဲ့ရည်ရွယ်ချက်နဲ့အာထုတ်ရတာပဲမရှိဘူးလားရှိတာပဲမိဘရဲ့အလိုဆန္ဒပြည့်အောင်အထောက်အထားရှိတယ် စာမေးပွဲအောင်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့အာထုတ်တာမရှိဘူးလားရှိကြတာပဲတချို့တရားဆိုတာဘာမှမသိပါဘူးဒါပေမဲ့အာထုတ်ဖို့ရရောသူတို့မိတ်ဆွေတွေကပြောတယ်ငါဟဲ့ငါတော့စာမေးပွဲတော့ဒီနှစ်တော့ကြာပါပြီလို့အောင်မေးတာအဲ့ဒါရိတ်တာသွားပြီငါတရားတစ်လကျော်ကျော်လောက်အာထုတ်လိုက်တာစာမွေးအောင်လာတယ်အဲ့လိုပြောတာကိုအဲ့တော့ငါလည်းပဲဒီနှစ်တော့မနစ်ကကြာထားပြီဒီနှစ်တော့သူ့လိုငါသွားတရားအထုတ်မှပဲဆိုပြီးတော့အထုတ်တယ် အဲ့လိုသံပွဲအောင်ရည်ရွယ်ချက်နဲ့လည်းအထုတ်တာရှိသေးတယ်အဲတချို့ရည်ရွယ်ချက်ကလည်းရှိသေးအိမ်မှာအလုတ်များလုံလုံတော့အလုတ်မှနည်းနည်းတက်တာပါစီတော့ဆိုတဲ့ရည်ရွယ်ချက်နဲ့လာအထုတ်တာဒါလည်းရှိသေးတယ်အမျိုးမျိုးပဲအမျိုးမျိုးပဲအဲမှန်တာကတော့ခဏစိတ်ချမ်းသာခြင်းလို့ဆိုတဲ့ရည်ရွယ်ချက်ဟာအမှန်ဆုံးပါပဲတဲ့ဒီတော့စိတ်ချမ်းသာခြင်းလို့အာထုတ်ရင်နီးမှန်ရင်ချမ်းသာတယ် နီးမှားရင်တော့မချမ်းသာဘူးပေါ့ဒီတော့စိတ်မချမ်းသာတာဘာကြောင့်လဲစိတ်ထဲဘာတွေဖြစ်နေလို့လဲဒါဆင်ញင်ကြည့်ပေါ့စိတ်မချမ်းသာတာဟာစိတ်ထဲမှာစိုးရိမ်မှုတွေဖြစ်နေလို့ပူဆွေးမှုတွေဖြစ်နေလို့မကျေနပ်မှုတွေဖြစ်နေလို့မကျေနပ်တာမှအမျိုးမျိုးသူများကကိုယ့်ကိုယ်သားသားလွန်သွားလို့မကျေနပ်တာ ပြီးတော့မိမိစီးပွားရေးလုပ်ငန်းလုပ်တာထင်သလောက်အကျိုးအမြတ်မထွက်လို့မကျေနပ်တာသို့မဟုတ်အကျိုးအမြတ်လုံးလုံးမထွက်လို့မကျေနပ်တာမိမိရည်မှန်းသလောက်အကျိုးအမြတ်ထွက်ပါရဲ့ဒါပေမဲ့လို့သူများကမိမိတဲ့သားနေလို့မဟုတ်မိမိကိုမိမိအားမရပဲမကျေနပ်တာဒါတွေဟာဆင်းရဲကြီးပဲဒါအဲ့ဒါတွေလိုက်စဉ်းစားကြည့်လိုက်တော့ဘာထွက်တယ်လဲဆိုတော့ စိုးရိမ်ခြင်းကြောင့်စိတ်မချမ်းသာတာပူဆွေးခြင်းကြောင့်စိတ်မချမ်းသာတာဆိုတာဆုံးနှစ်တော်ဒေါသခေါ်မကျေနပ်မှုမှန်သမျှမရောင်ရဲမတင်းနိုင်နိုင်မှုပဲအဲ့ဒါဘာလဲလို့ဆိုတော့မကျေနပ်မှုမှန်သမျှတော့အကုန်လုံးမဟုတ်ဘူးမိမိပေါ်ကိုစော်ကားမော်ကားပြုလို့မှုပြန်ပြီးတော့မတုံ့လိုက်ရလို့မကျေနပ်တာတော့အဲ့ဒါဒေါသ စိတ်ဆိုတာတက်ကြွတဲ့ဒေါသဒါမကျေနပ်တာအဲ့ဒီမှတပါးကြံတဲ့မကျေနပ်မှုအလုံးကတော့လောဘကြီးတယ်လူကျင်တာတမေတ္တာနှစ်သက်တာ တွေ့တာရာချစ်တာခင်တာကြိုက်တာဒါတွေအကုန်လုံးလောဘကြီးအဲ့ဒီမကျေနပ်တာဟူသမျှမကျေနပ်တာတင်းမတိန်နိုင်တာမရောက်ရဲနိုင်တာဟူသမျှအဲ့ဒီလောဘအဲအဲ့ဒါမှတပတ်လောဘလည်းကြီးသေးတယ်လေအခုနပြောတဲ့ညှိတွယ်နေတာတွေဖြစ်နေကြိုက်နေခင်နေတာတွေ တတ်မဲ့နေတာတွေဒါတွေလည်းလောဘတွေပဲအဲ့ဒါတွေဖြစ်နေပြီဆိုလို့ရှိရင်ဆင်းရဲတာကြီးပဲတဲ့ဆင်းရဲကိုလိုက်ပြီးတော့စစ်ထုတ်လိုက်ရင်ဒါတွေဖြစ်နေလို့ဆင်းရဲတယ်ဆိုတာသိကြတယ်အခုနမိမိနဲ့စီဝါလုပ်တဲ့ပုဂ္ဂိုလ်ကမိမိနဲ့ပိုးပြီးသားပြီးတော့အမြတ်စွန်းတွေထွက်ပြီးစီဝါပဲဖြစ်သွားတာကိုမနာလို့တာဒါကတော့အိတ်သာခေါ်တယ်ဒါကမိမိနောက်မှာစီဝါလုပ်တဲ့ပုဂ္ဂိုလ်ကမိမိလောက်စီဝါဖြစ်လာမှာကိုမနှိမ့်ညွတ်တာအဲ့ဒါမစ္စရိယခေါ်တယ်သူများကိုလို့ ဖြစ်လာမှာကိုကောင်းစားချမ်းသာလာမှာကိုမနှိမ့်ညွတာကမစ္စရိယမိမိတဲ့ပါသွားတဲ့ပုဂ္ဂိုလ်ကိုမနှိမ့်ညွတာကအိတ်တာဒီတရားတွေရှိနေသမျှဆင်းရဲတွေပဲဒါကြောင့်ဒီတရားတွေကိုကိလေသာလို့ခေါ်တယ်လောဘလည်းကိလေသာပဲလောဘဆိုတာဘယ်သဘောတွေရှိတယ်လဲ လူချင်းတမ်းမဲ့နှစ်သက်တွေ့တာတယ်ချစ်တယ်ခင်တယ်ကြိုက်တယ်သဘောကျတယ်ဒါတွေလောဘကြီးပဲတင်းမတိမ်မရောက်ရဘူးဆိုတာကောလောဘပဲဒါအဲ့ဒါတွေရှိနေသမျှဆင်းရဲမလားချမ်းသာမလားဆင်းရဲတယ်တစုံတရာလူချင်းလိုက်တယ်ဆိုလို့ရှိရင်ပဲအဲ့ဒါကိုလူချင်းစိတ်ပြင်းပြင်းထန်ထန်ဖြစ်နေရင်ဖြစ်နေသလားစိတ်ထဲမှာပူလောင်ပြီးတော့ဆင်းရဲနေ အဲ့ဒီလိုချင်တဲ့အရာကိုမိမိရအောင်ယူနိုင်နေထားအောင်တနည်းနည်းနဲ့ရအောင်ယူနိုင်နေထားအောင်ရအောင်မယူသေးခင်စัจ जा မှာကိုပဲလိုချင်တဲ့လောဘကြောင့်စိတ်ပူလောင်ပြီးတော့ဆင်းရဲနေတာအရာဝတ္ထုပစ္စည်းအရာဝတ္ထုပစ္စည်းမှတောင်ဒီလောက်ဆင်းရဲတယ်ဆိုတော့တက်ရှိတ attva အချင်းချင်းပေါ်မှာတတ်မဲ့ပြီးလိုချင်တဲ့လောဘဆိုလို့ချင်းပုံမဆင်းရဲဘူးလားပုံဆင်းရဲတယ်ပုံပူလောင်နေ အဲ့ဒီလိုချင်တာရပြီဆိုရတော့တခါအဲ့ဒီရတာလေးပေါ့တွေ့တာမနေဘူးလားညှိတွေ့မနေဘူးလားညှိတွေ့နေတယ်ဘယ်လိုလဲဆိုတော့ဒါလေးပျောက်သွားမှစိုးရိမ်တယ်ဒါလေးလူခိုးသွားမှစိုးရိမ်တယ်ဒါလေးတစုံတရာအကြောင်းကြောင့်ပြည့်စည်သွားမှစိုးရိမ်တယ်ဆိုတာဒါတွေ့တာမှုကြောင့်ဖြစ်လာတာမဟုတ်ဘူးလား အဲ့ဒီပစ္စည်းပေါ်မှာမတွေ့တာရင်ဒီဟာတွေဖြစ်ပါမလားအဲ့တော့အဲ့ဒီစိုးရိမ်နေဆိုတာဆင်းရဲလားချမ်းသာလားဆင်းရဲပဲထို့တူပဲတက်ရှိတ attva အချင်းချင်းလူရင်တတ်မဲ့လို့မလို့ရကြလို့အတူနေကြပြန်ပြီဆိုတော့အဲ့ဒီတက်ရှိတ attva အချင်းချင်းပေါ်မှာတွဲတာမှုတွဲညှိမှုမဖြစ်ဘူးလားဖြစ်တာပဲတွဲတာမှုတွဲညှိမှုဖြစ်တာပဲအဲ့ဒီအခါမှာလည်းပဲဒီမိမိရထားတဲ့တက်ရှိတ attva သူများနဲ့သွားဆက်ဆံလိုက်မှာအမှန်တန်ဆိုးရိမ်နေတယ် တခြားတစ်ပါးထွက်သွားလိုက်မှအင်မတန်စိုးရိမ်နေကွဲကွာသွားရမှအင်မတန်စိုးရိမ်နေအဲ့ဒီစိုးရိမ်နေဆိုတာဟာဆင်းရဲတွေပဲဒီဆင်းရဲတွေဟာခုနတွေ့တာမှုတွေ့ညီမှုကြောင့်ဖြစ်တာပဲဒါကြောင့်လောဘဒေါသမသိမှုမောဟထောင်နာတက်ကြမှုမာနမနာလိုမှုအိတ်တာဝန်တိုမှုမစ္စရိယနောင်တပူပန်မှုဥဒိစ္စစိတ် နောင်တပူပါမှုကုတ်ကုတ်စစိတ်ပြန့်လွင့်မှုဥဒိစ္စယုံမှတန်ရဖြစ်နေမှုဝိသိကိစ္စကိုယ်စိတ်လေးလံထိုင်မှမှုတနည်းစိတ်စေတသိက်လေးလံထိုင်မှမှုထိနာမိတ်တာအဲ့ဒီတရားတွေဟာဆင်းရဲတဲ့တရားဆင်းရဲစေတဲ့တရားတွေပဲဒီစိတ်တွေဟာဆင်းရဲစိတ်တွေဆင်းရဲစေတဲ့စိတ်တွေကြီးပဲအဲ့ဒီစိတ်တွေရှိနေသမျှ ချမ်းသာသလားဆင်းရဲသလားဆင်းရဲတယ်အဲ့ဒီစိတ်တွေနဲရင်နဲသလားဆင်းရဲနဲသွားတယ်အဲ့ဒီစိတ်တွေများရင်များသလောက်ဆင်းရဲများလာတယ်အဲ့ဒီစိတ်တွေဒုနဲ့ဒဲနဲ့ထူပြောနေပြီဆိုလို့ရှိရင်တော့ဆင်းရဲပိုပြီးကြီးမားတယ်ဒါတော့အဲ့ဒီစိတ်တွေဟာနဲသွားအောင် လုံးဝမရှိသလောက်ဖြစ်သွားအောင်လုပ်နိုင်ရင်ဆင်းရဲမလားချမ်းသာမလား ချမ်းသာမယ်တကယ်လို့ဒီစိတ်တွေလုံးဝမရှိတော့ဘူးမရှိတော့ဘဲနဲ့အပြစ်ကင်းတဲ့ကုသိုလ်စိတ်ကလေးတွေကြီးဖြစ်နေမယ်ဆိုလို့ရှိရင်ချမ်းသာမလားဆင်းရဲမလားချမ်းသာမယ်ဟောအခုလောက်နေတာအဲ့ဒါချမ်းသာခြင်းရင်လောကမှာစိတ်နဲ့ရုပ်ဘသူကပိုးပြီးတော့ပဓာနာကြတယ်စိတ်ကပဓာစိတ်ကပဓာနာကြတယ်အခုပြောနေကြတယ် မူပဓာဏမဟုတ်ဘူးလူပဓာဏလို့ဒီလိုလဲပြောကြတယ်လူပဓာဏမဟုတ်ဘူးမူပဓာဏလို့ပြောကြတယ်အဲ့ဒီမှာမူကကောင်းတယ်ဆိုကြပါစို့ဒီစီးပွားရေး policy တခုမူတခုဟာကောင်းတယ်ဒီမူအတိုင်းသာလူတွေကဖြောင်းပြောင်မတ်မတ်လုပ်မယ်ဆိုလို့ရှိရင်အောင်မြင်မှသိကြတယ်မူကကောင်းပြီဆိုကြပါစို့အဲ့ဒီမူကိုအကောင်အထည်ဖော်တဲ့ရွက်ဆောင်တဲ့သက်ဆိုင်ရာပုံကိုယ်တွေက စိတ်ထားမဖြောင့်ဘူးဆိုလို့ရှိရင်ကိုကျိုးတက်တက်ပဲကြည်နေမဲ့ဆိုလို့ရှိရင်အဲ့ဒီမူအတိုင်းအကောင်ထဲပေါ်လို့ရမလားမရဘူးဆိုလို့ရှိရင်မူဘလောက်ကောင်းတော့လဲပဲအဲ့ဒီ policy ဟာအကျိုးအမြတ်ထွက်စေမလားမထွက်စေနိုင်ဘူးဒီတော့လူမကောင်းလို့လားမူမကောင်းလို့လားအဲ့ဒီမှာလူမကောင်းဘူးဆိုတာဟာအဲ့ဒီလူရဲ့ရုပ်တန်ထန်ကြီးမကောင်းတာပြောတာလားစိတ်မကောင်းတာပြောတာလား ဒါဖြင့်ယုတ်နဲ့စိတ်ဘယ်သူကပဓာနာလဲသိကြပါလားဒီလိုဆိုလို့ရှိရင်လူကိုဆင်းရဲစေတဲ့စိတ်တွေကိလေသာစိတ်တွေလောဘဒေါသမောဟမာနအိတ်တာမစ္စရိယအဲ့ဒါတွေရှိနေတဲ့အခါဆင်းရဲတယ်ဆိုလို့ရှိရင်သူတို့မရှိအောင်သို့မဟုတ်သူတို့နှဲပါအောင်နိတနိနီးနဲ့ကြိုးစားပြီးတော့အထုတ်လိုက်လို့သူတို့နှဲပါသွားရင်ဆင်းရဲစေတဲ့အပြစ်မကင်းတဲ့စိတ်ဆိုးစိတ်မိုက်တွေ နေပါသွားရင်အဲ့ဒီပုဂ္ဂိုလ်ဟာစိတ်ချမ်းသာမလားဆင်းရဲမလားသိကြသလားထားကြပါစို့သူစိုက်ကားနင်းစားနေရတဲ့နေဘူးကြီးမှာဂုံတက်တွေလည်းနင်းရတယ်ဂုံစင်းတွေလည်းနင်းရတယ်တခါတရံလည်းတန်ရတန်ကြီးပြီးတဲ့ခီးတယ်နဲ့လည်းတွေ့တယ်တခါတရံကြတော့လည်းပဲတန်ရတန်ကြီးမပြီးတဲ့ခီးတယ်နဲ့လည်းတွေ့တယ်တန်ရတန်ကြီးပေးတဲ့ခီးတယ်မပေးတဲ့ခီးတယ်ဆိုတာတွေဒါဖဲထားပြီးတော့အဲ့ဒီနေဘူးကြီးမှာ နင်းသွားနေရပြီဆိုလို့ရှိရင် ရုပ်အနေနဲ့ပင်မသလားစိတ်အနေနဲ့ပင်မသလားရုပ်အနေနဲ့ပင်မနဲ့သိကြသလားအဲ့ဒါမို့ရုပ်အနေနဲ့ပင်မနေတာကိုအဲ့ဒီပုဂ္ဂိုလ်ကသူ့မှာတွေ့တဲ့ခရီးတွေကသူတောင်းတိုင်းပေးတဲ့ခရီးတွေကြီးဖြစ်နေတော့ကသူစိတ်တဲ့ချမ်းသာမလားဆင်းရဲမလားဒီတော့ဒီလောက်နေဘူးကြီးဒီလောက်ဂုံစင်ဂုံတက်တဲ့နင်းရပေမဲ့ရုပ်ဆင်းရဲနေပေမဲ့သူစိတ်ဆင်းရဲသလားချမ်းသာသလားချမ်းသာတယ်မဟုတ်လား ဒါပြန်သူ့ကိုတယောက်ကခြုံသွားမေးတယ်ဘယ်နဲ့တုန်းထိုက်ကနေရတာဟန်ကြရလားလို့ဒီလိုမေးတော့သူကမဟာမောင်ပြဆင်းရဲလိုက်တာလို့ဒီလိုပြောမလားဟန်တပြုတ်လို့ပြောမလားဟောဟန်တပြုတ်လို့ပြောမယ်ဟန်တပြုတ်ဆိုတာစိတ်ချမ်းသာတာကိုရည်ရွယ်တာမဟုတ်လားသူမဆင်းရဲပြီဘူးလားအခောက်ခောက်အခါကနေနေရတာဂုံစင်ဂုံတက်တွေရောကျိုကျိုချောင်းညိုချောင်းညတွေရောနေရတာကိုယ်အနေနဲ့တော့ဆင်းရဲနေတာပဲဒါပေမဲ့သူဆင်းရဲတယ်လို့ထင်ရလားမထင်ဘူးဘာကြောင့်လဲ လူတိုင်းရနေတော့စိတ်ကချမ်းသာမနေဘူးလားချမ်းသာနေလို့ပဲအဲ့ဒီကိုဆင်းရဲတာကိုသူထက်မတွက်တော့ဘူးမတွက်တဲ့မတွက်တော့ပဲနဲ့ဖန်သပြို့လို့သူပြောလိုက်တာအဲ့ဒါထောက်ချင်းအချင်းစိတ်ပဓာနာလားယုတ်ပဓာနာလားစိတ်ပဓာနာပဲဒီတော့ယုတ်ချမ်းသာဖို့နဲ့စိတ်ချမ်းသာဖို့ဘယ်ဟာလိုရင်လဲလိုရင်အဲ့ဒါစိတ်အခုနစိုက်ကားသမားပဲနင်းနေရတာကတော့ ဆောင်းတွင်းအခါမို့နေလဲမပူပါဘူးအေးအေးစစ်စစ်တက်တက်သားသားပဲဂုံစင်ဂုံနဲ့တွေလဲသူမနှင်းရပါဘူးခီးတယ်လဲရပါရဲ့ဒါမျိုးလို့တောင်းလိုက်တိုင်းတောင်းလိုက်တိုင်းသူကနှစ်ကြတောင်းနေဆိုခီးတယ်ကတစ်ကြခွဲပဲပေးတယ်သူကငါးကြတောင်းနေဆိုခီးတယ်ကသုံးကြပဲပေးတယ်အဲ့လိုဆိုပြီးအဲ့လိုဖြစ်ပြီဆိုလို့ရှိရင်သူ့ဘလောက်ချမ်းချမ်းသာသာနင်းရပေတဲ့လည်းပဲသူ့စိတ်ချမ်းသာမလားဆင်းရဲမလားသိကြမယ်ဟုတ်လားသိကြတယ်ဒီတော့သူ့သွားမိမယ်မနေ့လုံး ခင်ဗျာဆိုင်ကားနင်းရတာဘယ်ဟန်ကြရလားလို့ဆိုရင်ဟန်ပါဘူးဗျာဘယ်လိုခီးတယ်တွေကအနိုင်အထက်နိုင်တဲ့စီးနှင်းလောက်ချင်တဲ့ခီးတယ်တွေကြီးတွေ့နေတာပင်မန်းတော့အကျိုးမရှိပါဘူးဗျာတဲ့ဒီလိုပြောမှာမဟုတ်လားအဲ့တော့မဟာမာဟုဆိုတာချမ်းသာတာပြောတာလားဆင်းရဲတာပြောတာလားသူကိုဆင်းရဲသလားစိတ်ဆင်းရဲသလားဟောကြက်တာဖြင့်စိတ်နဲ့ရုပ်ဘသူပဓာနာလဲမသေးကြဘူးလားစိတ်သေးကြတယ်ဒီတော့ပဓာနာဖြစ်တဲ့စိတ်ချမ်းသာအောင်လုပ်ရင် ချမ်းသာတယ်လို့ခေါ်မလားဆင်းရဲတယ်လို့ခေါ်မလားချမ်းသာတယ်လို့ခေါ်ရအဲ့တော့အဲ့ဒီပဓာနာဖြစ်တဲ့စိတ်ချမ်းသာခြင်းဘာလို့ရမလဲဆိုတော့ခုနပြောတဲ့စိတ်ကိုဆင်းရဲစေတဲ့ကိလေသာတွေစိတ်ဆိုးစိတ်မိုက်တွေလောဘဒေါသမဟာမောနမောဟမာနအိဒါမစ္စယဆိုတဲ့ဒီတရားတွေတတ်နိုင်သမျှနေပါအောင်ကြိုးစားရမယ်အဲ့ဒါတွေနေပါပြီဆိုလို့ရှိရင်ချမ်းသာတယ်ဒီနဲ့တရားတွေလုံးဝမရှိဘူးဆိုလို့ရှိရင်လုံးဝချမ်းသာတယ်ဒီတော့ အဲ့ဒီလောဘဒေါသမောဟမာနစိုက်တဲ့ဆင်းရဲတွေစေတဲ့စိတ်ဆိုးစိတ်မိုက်တွေကဘာကိုအဖော်ရအခြေခံဖြစ်လာသလဲဒါစဉ်းစားကြရလို့တဲ့ဘာအဖော်ရပြီးအခြေခံဖြစ်လာသလဲလို့ဆိုတော့ငါကိုအဖော်ရပြီးအခြေခံဖြစ်လာဘာအဖော်ရအခြေခံဖြစ်လာသလဲငါကိုအဖော်ရအခြေခံဖြစ်လာတယ်ဒီခန္ဓာကိုယ်နဲ့ဒီစိတ်နှစ်ခုတွဲနေတာကို ကြည့်လိုက်တဲ့အခါကျတော့ပုံပန်ထန်ကြီးပေါ်လာတယ်။ခေါင်းတစ်လုံးပခုံးနှစ်ဖက်လက်နှစ်ဖက်ခြေနှစ်ချောင်းမျက်စိနှစ်ပေါက်နှရွက်နှစ်ဖက်နှာခေါင်းနှစ်ပေါက်ပါးစပ်တစ်ပေါက်နဲ့အဲ့ဒီပုံသဏ္ဍာန်အခြေပြုပြီးတော့ငါဟာလူပဲငါဟာအမျိုးသားပဲငါဟာအမျိုးသမီးပဲအဲ့ဒါလိုဖြစ်လာတဲ့တရိษံကလည်းပဲငါတရိษံပဲငါတရိษံပဲလို့မသိတော့ငါငါပဲလို့တော့သိနေတာပဲဒီတော့ အဲ့ဒီငါဆိုတာလေပေါ်လာတော့ဒီငါဟာဘာမှအခြေခံတယ်လဲဆိုတော့အဲ့ဒီပုံတန်ထံပညာကိုလည်းအခြေခံတယ်တခါပြန်စဉ်းစားကြည့်လိုက်မယ်ဆိုလို့ရှိရင်အဲ့ဒီခန္ဓာကိုယ်နဲ့အဲ့ဒီစိတ်ထဲမှာတစုံတရာသော အရာလေးဟာငါလို့ခေါ်စရာအမြဲတမ်းရှိနေတယ်လို့ဒီလိုမထင်မှတ်ဘူးလားထင်မှတ်တယ်အဲ့ဒီငါလို့ခေါ်စရာတစုံတရာလေးဟာအမေမွေးကလေးကဒီတဏ္ဍာမှာပါလာပြီးတော့ သေမပဲအဲ့ဒီငါလို့ခေါ်စရာလေးဟာပြည့်စည်သွားတယ်တို့မဟုတ်ဟိုဘက်ဘဝကိုကူးသွားတယ်လို့ဒီလိုယူဆတာအဲ့ဒီငါလို့ခေါ်စရာလေးကဘာလဲလို့ဆိုတော့အသက်ကလေးဝိညာဉ်လေးကျန်ကန်ကတော့အတ္တခေါ်တယ်အဲ့ဒါလေးကိုအမိပြုပြီးတော့ငါဆိုတဲ့ယောက်ျားငါဆိုတဲ့မိန်းမငါဆိုတဲ့လူကြီးငါဆိုတဲ့ကလေးဒါပေါ်လာအဲ့ဒီငါပေါ်လာတဲ့အခါကျတော့ငါဟာသူများတဲ့နှိမ်ကြခြင်းသလားမြင့်တက်ခြင်းသလား မြင့်တက်ခြင်းနဲ့တခါငါစီဝဥစ္စာမရှိပြီးတော့မွဲတင်နေခြင်းလားဒါမှမဟုတ်စီဝဥစ္စာချမ်းသာခြင်းလားချမ်းသာခြင်းနဲ့ငါဟာခွန်အားပလားကြည်ဖြိုးခြင်းလားခွန်အားပလားနှုံနေခြင်းလားကြည်ဖြိုးခြင်းနဲ့ငါရုပ်ဆင်းအင်္ဂါလှပခြင်းလားအယုတ်ဆိုးခြင်းလားလှပဟောဒီတော့အဲ့ဒီချင်းချင်းဆိုတာတွေပါလေပါလေလောဘတွေ အဲအဲ့လောဘဘာအခြေခံပေါ်လာတယ်ငါကမအောင်မြင်ဘူးစီဝါရေးလည်းမအောင်မြင်ဖြစ်ချုံကြပညာရေးကလည်းမအောင်မြင်အဲ့လိုဖြစ်လာတဲ့အခါကျတော့ဩငါလောက်တာမအောင်မြင်ဘူးငါမအောင်မြင်ဘူးဆိုတဲ့အခါကျတော့ငါဘာဖြစ်တယ်စိတ်ဆင်းရဲတယ်ကျင်납ကြလားကိုကိုကိုမကျင်납ဘူးကိုကိုကလည်းငါငါကိုကလည်းမကျင်납ဘူးငါအလုပ်ကိုလည်းမကျင်납ဘူးခေါ်ဒေါသ ကျဲကြတဲ့ဒေါသဒါအကြောင်းကြီးစိတ်ဆင်းရဲတော့ထုံနေတဲ့ဒေါသဒါဖြစ်လာတယ်။ဒါကမာနကြတော့ဒီတိုင်းမလို့လား။သူကအတော်အတန်ဒီသရုပ်သာရှိလာတယ်။အဲ့ဒါဟာအမိပြုပြီးတော့သူများကိုလူမထင်ဘူး။သူများပေါ်ကသွားမိုးခြင်းနဲ့စိတ်ဖြစ်မလာဘူးလား။ဖြစ်လာတယ်။အဲ့ဒါကိုထောင်သွားတက်ကြတယ်ခေါ်တယ်မာန။ငါဒီစီကြီးတယ်စစရာကြီးတယ်တောက်စရာကြီးတယ်ဘယ်သူလူချင်းရမလဲ။မာန။အဲ့ဒါတွေမဟုတ်ဘူးမိမိကိုယ်ကို မထောင်လားမတက်ကြတော့မှမိမိကိုယ်ကိုသိပြီးတော့အထင်ကြီးနေတာဒါလည်းမာနအဲ့ဒါလိုဖြစ်နေပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာနင်းနင်းညံ့ညံ့တိမ်တိမ်မွေ့မွေ့ကြော့ကြော့ကြောင်ကြောင်ရှိမလားဒါမှမဟုတ်ညံ့ညံ့တန်တန်တောင့်တောင့်တင်းတင်းထောင်တောင်မာမာကြီးဖြစ်နေမလားတောင်းတောင်းတင်းတင်းကြီးဖြစ်နေမယ်ဒီလိုဆိုရင်ချမ်းသာသလားဆင်းရဲသလားဆင်းရဲတယ်ဒါကြောင့်မလို့ တောင်းတောင်းတင်းတင်းကြီးဖြစ်နေတဲ့အခါဆင်းရဲလို့မလို့ဟေးငါအညောင်းနဲ့နင်းပြကြစမ်းလို့ပြောရတယ်မဟုတ်လားအဲအဲ့ဒီကမာနသမားလည်းဒီတိုင်းပဲတဲ့အမြဲတမ်းသူကသူညဘဝနေခြင်းနဲ့နေခြင်းတဲ့အခါကျတော့အမြဲတမ်းသူ့စိတ်ကိုသူတောင့်တင်းထားရတယ်တောင့်တင်းထားရပြီဆိုလို့ရှိရင်မချမ်းသာတော့ဘူးတဲ့မာနသမားကဘာနဲ့တူလဲဆိုတော့တဲ့ထွန်တုံးကိုမျိုးထားတဲ့ငွေနဲ့တူတယ်မာနဲ့တူတော့ ခြုံလုံးညွှန်းထားတဲ့ငွေနဲ့တူတယ်တဲ့သူမျက်နှာကြီးကြည့်လဲတင်းတင်းကြီးသူခန္ဓာကိုယ်ကြီးကြည့်လဲတောင်းတောင်းကြီးဇက်ကြီးကလည်းခိုင်လို့အထူးသဖြင့်မျက်နှာကြီးကတင်းနေတာပါမျက်လုံးထဲကလည်းမာနကုမာနငွေတွေထွက်နေကြလို့ပဲအဲ့ဒီအနေအထားမျိုးရှိနေတဲ့ပုဂ္ဂိုလ်ဟာချမ်းသာမလားသိရင်သိရတာပေါ့ဒီတော့ ထွန်တော့မြူတာတဲ့မွေကြတော့ကိုပျော့ပျော့ပြောင်းပြောင်းနေမလားတောင်းတောင်းနေနေမလားတောင်းတောင်းနေနေသူဆင်းရဲမလားချမ်းသာမလားမာနသမားဟာအဲ့လိုပဲအကြောင်းအဲ့ဒီကိလေသာတွေလောဘဒေါသမောဟမာနအစိုက်တဲ့တရားတွေအကုန်လုံးဟာအခြေခံတာဘာအခြေခံလဲဆိုတော့ငါကိုအခြေခံပြီးဖြစ်တယ်အဲ့ဒီငါကိုအတ္တလို့ခေါ်တယ်အတ္တလို့ခေါ်တယ် အသက်ဝိညာဉ်လို့ခေါ်တဲ့အဲ့ဒီအသက်ဝိညာဉ်ကိုအတ္တကိုဆွဲကြည့်ပြီးငါလို့ဆိုတဲ့အယူအဆအတိမအမြင်မှဖြစ်ပေါ်လာဘယ်ပုံမှာလဲဆိုတော့ဒီယုတ်ဒီနာပုံမှာခန္ဓာကိုယ်ကြီးဆိုတဲ့ယုတ်စိတ်ဆိုတဲ့နာဒီပုံမှာငါလို့အတိမလာပြီးတော့အဲ့ဒီငါအခြေခံပြီးခန္ဓာလောဘဒေါသမောဟတွေဖြစ်လာတယ်ဒီတော့တကယ်လိုက်ကြည့်တဲ့အခါကျတော့ ခန္ဓာကိုယ်ခေါ်တဲ့ရုပ်မှာကိုပဲမမြင်ရတာအတာဖဲထားမြင်ရတဲ့ခန္ဓာကိုယ်ရုပ်ကြီးဟာပဲအမြဲတမ်းတည်တတ်နေကြလားမတည်တတ်ဘူးအခုနေကောင်းနေပြီတဲ့အဲအိမ်မိလိုက်တာနဲ့နေမကောင်းတဲ့ရုပ်ဖြစ်မလာဘူးလားဖြစ်လာတယ်အဲ့ဒါမတည်တတ်ဘူးမပြောင်းလဲဘူးလားပြောင်းလဲတဲ့သူကလေးက ဖြစ်ပြီးပြက်တဲ့အတိပဲမဟုတ်ဘူးလားဖြစ်ပြီးမပြက်ဘဲနဲ့ပြောင်းလဲပါမလားမပြောင်းလဲဘူးအာအခုမျက်နှာလေးကြည့်ကြည့်လေးလေးရှင်းရှင်းလန်းလန်းနဲ့သူ့ကြည့်လို့ချင်းပြက်တယ်ကိုရှိလို့ဒါပေမဲ့သူ့ကိုတစုံတယောက်ကအမနာပလာပြောလိုက်တဲ့စကားကြားလိုက်ရပြီဆိုလို့ရှိရင်ခဏကြည်လင်တဲ့ရုပ်လေးရှိအောင်မလားဘာရုပ်ဖြစ်သွားတော့ဘာရုပ်ရုပ်ကြည့်တဲ့နဲ့ဖြစ်သွားတော့ရုပ်ဆိုးသွားတယ် ညှိုးနှွမ်းရင်လည်းသွားမယ်ဒါမှမဟုတ်မျက်နှာရင်လည်းညီညမ်းလာမယ်ဒါမှမဟုတ်မျက်နှာရင်လည်းပုတ်မလာဘူးလားပုတ်လာတယ်ကဲကြည်လင်တဲ့ရုပ်နဲ့ပုတ်တဲ့ရုပ်မချမ်းသာဘူးလားဒါဖြင့်ကြည်လင်တဲ့ရုပ်တည်တတ်နေသလားမတည်တတ်ဘူးအဲ့တော့သူ့ကိုမြဲတယ်ခေါ်မလားမမြဲဘူးခေါ်မလားအဲ့ဒါလေးစဉ်းစားကြည့်ရုံနဲ့ပဲရုပ်တရားဟာ မတည်မြဲဘူးအခုတစ်မျိုးအခုတစ်မျိုးအခုတစ်မျိုးဖြစ်ဖြစ်နေတယ်ဆိုတာမသိနိုင်ဘူးလားအခုတစ်မျိုးအခုတစ်မျိုးအခုတစ်မျိုးဖြစ်တယ်ဆိုကြတဲ့ကအခြေအနေတရားထဲနဲ့မတည်တာမှုဆိုကြတဲ့ကဖြစ်ပြီးပြက်လို့လားဖြစ်ပြီးမပြက်ပဲနေလို့လားဖြစ်ပြီးပြက်လို့ဖြစ်ပြီးမပြက်တဲ့နေရင်တော့ပြောင်းလဲပါမလားမပြောင်းလဲဘူးဖြစ်ပြီးပြက်တော့ပြောင်းလဲတယ်ဒါဟာတရားတယ်အဲ့တော့အဲ့ဒီယုတ်တရားပဲဖြစ်ပြီးပြီးတော့ပြက်ပြက်နေတယ်ဆိုတာဒါတော့စဉ်းစားကြည့်ရုံနဲ့သိတယ် ဒါအဲ့လောက်စဉ်းစားကြည့်ုံနဲ့သိရင်ဒီယုတ်တရားဟာစက်တန်တိုင်းမိနစ်တိုင်းဖြစ်ဖြစ်ပြီးပြက်နေမှာပဲလို့ဟောတယ်လို့လှမ်းပြီးတော့ဆင်ញင်နိုင်လေတဲ့ဆင်ញင်နိုင်ကအဲ့ဒီစက်တန်တိုင်းဖြစ်ဖြစ်ပြီးတော့မိနစ်တိုင်းပြက်ပြက်စက်တန်တိုင်းမိနစ်တိုင်းဖြစ်ဖြစ်ပြီးပြက်ပြက်နေတဲ့သဘောဟာအမှန်ရှိတယ်ဆိုလို့ရှိရင်အခုတို့မသိဘူးသို့တော့တကယ်လို့များသူ့ကိုစိုက်ပြီးကြည့်နေမယ်ဆိုလို့ရှိရင်သိနိုင်ကောင်းစရာရှိတယ်လို့မယူဆနိုင်ဘူးလားယူဆနိုင်တယ်ဆိုကြပါစို့ ရှေ့မှာမလမကမှာအဲ6ပေ9ပေလောက်မှာကျိုးသေးသေးခန့်နေနေတန်တန်တွေ့တယ်အတန်ကြီးတွေ့တယ်ကျိုးသေးသေးခန့်နေနေတန်တန်တွေ့တော့10ပေလောက်မှာလှမ်းနေတယ်အော်ဟိုနာကျိုးတန်းလေးပါလားညီကြီးပေါ်ကြာအဲ့လိုအောင်းမိတယ်ဒါနဲ့ဒီကျိုးတန်းလေးငါအတုံးကြောင်ကောက်အောင်ပါပဲလို့တပြေးပြေးတပြေးပြေးကျိုးတန်းတာတိုးတိုးတိုးတိုးသွားတယ်ညီကြီးပေါ်ကြာနေတဲ့တန်တန်လေးကျိုး သွားတဲ့အခါကျတော့9ပြီလောက်နီးလာပြီဆိုလို့ရှိရင်ပဲကျိုးတန်းကလှုပ်နေတာဒီအမယ်ကျိုးတန်းကလှုပ်နေတာပါလားဒါနဲ့တိုးတိုးတိုးတိုးသွားတော့ကျိုးတန်းမဟုတ်ဘူးတတ္တဝါပါလားလှုပ်လို့ပဲနောက်နှစ်ပေလောက်လည်းရောက်တော့ဟာကျိုးတန်းမဟုတ်ပါလားတရက်စိတ်တွေတန်းသွားနေတာပါလားဟောမသိဘူးလားအဝေးကနေကြည့်တာနဲ့အနိကတ်ကြည့်တာခြားနာလားမခြားနာဘူးလားခြားနာတယ် ဂယုမဆိုင်တဲ့ပါမန်ကြည့်တာနဲ့ဂယုဆိုင်ကြည့်တာဌာနသလားမဌာနဘူးလားဘယ်ဟာကအမှန်ရတယ်လဲဂယုမဆိုင်ဖဲကြည့်တာနဲ့ဂယုဆိုင်ကြည့်ကြည့်တာဟာဘယ်ဟာကအမှန်ရတယ်လဲအဝေးကကြည့်တာနဲ့အနိကကြည့်တာဘယ်ဟာကအမှန်ရတယ်လဲအနိကကြည့်တယ်ဒါပေမဲ့အဲ့ဒီနေရာဒီသူပွက်စိတ်တကောင်ချင်းမတွေ့သေးဘူးပွက်စိတ်တန်းကြီးပဲတွေ့နေတာပဲအဲပွက်စိတ်တန်းကြီးပဲတွေ့နေတယ်ဆိုတော့ပွက်စိတ်တစ်သက်တစ်သက်သေးပဲလို့သူစိတ်ထဲမထင်ဘူးလားထင်တယ်အဲ့ဒါအမှန်ဟုတ်သလား မဟုတ်ဘူးဒါနဲ့ပဲထိုင်ပြီးငုံကြည့်လိုက်တဲ့အခါကျတော့ဘယ်လိုတွေ့ရလဲတကောင်ချင်းတကောင်ချင်းတကောင်ပြီးမှတကောင်တကောင်ပြီးမှတကောင်တန်းပြီးသွားနေတာမတွေ့ရဘူးလားအဲ့တော့အမှန်သိဘူးလားမသိဘူးလားအဲ့တော့အမှန်သိရင်နိနိကကစူးစိုက်ပြီးတော့ရှိပါမသိနိုင်ဘူးလားသိနိုင်တယ်ဒီတော့ကိုယ့်ရုပ်ကိုယ်နာကိုလည်းပဲအမှတ်တမဲ့တာမန်လောက်ပြန်ကြည့်ုံနဲ့ဒီရုပ်ဒီနာရဲ့ အမှန်ဖြစ်ပြီးရှိနေမဲ့အမှန်တော်အနေနဲ့ရှိနေမဲ့ဖြစ်ဖြစ်ပြီးပြက်သွားတဲ့သဘောတွေ့မလားမတွေ့ဘူးမတွေ့လို့ပဲတည်မြဲနေတယ်မထင်နေဘူးလားထင်တယ်မနေ့ကငါဟာဒီနေ့ငါပဲမဟုတ်ဘူးလားမွေးတာတော့ငါဟာဒီနေ့ငါပဲဘာပဲထူလာလဲအသားတိုးလာတာအယိုးတိုးလာတာဒါပဲအသွေးသွားတိုးလာတာဒါပဲထူတယ်ဒါပေမဲ့လို့ငါကတော့မွေးတာငါပဲဟောဒီလိုသိတယ်ရုပ်ကလည်းမွေးတာကရုပ်ပဲ အဲ့လိုသိနေတယ်။ဒါအဲ့ဒါကိုအခဏပြောင်းလဲတဲ့သဘောတွေသင်ញင်ကြည့်တဲ့အခါကျတော့ဒါဟာမဖြစ်နိုင်ဘူးမနေ့ကငါဟာဒီနေ့ငါမဖြစ်နိုင်ဘူးဒီလိုသင်ញင်လို့မရဘူးလားဘာကြောင့်လဲဆိုတော့အကြောင်းအားလျော်စွာပြောင်းလဲပြောင်းလဲနေတာဖြစ်တဲ့အတွက်ပြောင်းလဲပြောင်းလဲနေတဲ့ဆိုတဲ့ကဖြစ်ပြီးတော့ပြက်နေတယ်ဆိုတာမသိရဘူးလားသိကြတယ်အခုတော့သိသွားပြီအင်္ဂလန်က ဘာဒရန်ရတ်ဆယ်ဆိုတဲ့ပညာရှင်ကြီးတယောက်အများတော်ဆိုရင်တော့တတ္တနိကပညာရှင်ပေါ့လေသူဟာတရားအမထုတ်ပါဘူးဒါပေမဲ့လို့ပညာပင်သင်္ချာပညာတော်ရကနေပြီးသင်္ချာအခြေခံပြီးတော့သူကတွေးခေါ်တော့အတွေးခေါ်တွေအမတန်မှန်မှန်ကန်ကန်နဲ့တွေးတတ်တာဒါကြောင့်မလို့သူရဲ့အတွေးခေါ်တွေစာအုပ်လုပ်ပြီးရိုက်ပြီးထုတ်တော့ဘာသာတော်ဆယ်ရဲ့တတ္တနိကပညာဆိုတာအကြံတွေပေါ်လာတယ် သူကဘယ်နဲ့ပြောလဲလို့ဆိုတော့သင်ဟာကလထိုင်တလုံးကိုတဲ့နှစ်ကြိမ်မထိုင်နိုင်တဲ့ပြန်ပြောမယ်နော်စဉ်းစားကြည့်သင်ဟာကလထိုင်တလုံးကိုနှစ်ကြိမ်မထိုင်နိုင်တဲ့ဘာပြောတာကလထိုင်ကအခုထိုင်နေပြီတကြိမ်ကိုင်းထားလိုက်ပြီထားလိုက်တာဖြုတ်ခနဲ့ထားလိုက်ပြီစက္ကန့်30ပဲကြံလိုက် ကြာလိုက်မယ်ဖြတ်မနဲ့ပြန်ထိုင်လိုက်ပြီကဲပလက်ထိုင်တစ်လုံးကိုနှစ်ကြိမ်ထိုင်လို့မရဘူးလားဟမ်ပါတယ်တနေ့လုံးပြောတာလားနေပါအောင်ခဏမရည်ခင်ကမဝေနဲ့အခုရည်လိုက်တဲ့မဝေဟာအတူတူလားမတူဘူးလားဟမ်မတူဘူးမဟုတ်လားအခဏမရည်ခင်ကမဝေကတခြားအခုရည်လိုက်တော့တခြားမဟုတ်လားမရည်ခင်ကမဝေမှရည်ရုပ်ရှိသလား အခုရည်လိုက်တဲ့မဝေကြတော့မရည်ရုပ်ရှိသလားမရည်ရုပ်မရှိဘူးရည်ရုပ်ပဲရှိတယ်မဟုတ်လားဟမ်အဲ့ဒါကလထိုင်ထိုင်တော့လေပထမတစ်ကြိမ်ထိုင်လိုက်တယ်ထိုင်ပြီးတော့ဖြုတ်ခနဲထလိုက်တယ်ထပြီးပြန်ထိုင်လိုက်တယ်ဒုတိယအကြိမ်ထိုင်လိုက်တဲ့ရုပ်ဟာပထမအကြိမ်ထိုင်လိုက်တဲ့ရုပ်ဟုတ်ကလားတခါကလထိုင်အနေနဲ့ကတော့ဒုတိယအကြိမ်ထိုင်လိုက်တဲ့ကလထိုင်ကနောက်ပထမပထမအကြိမ်ထိုင်လိုက်တဲ့ကလထိုင်ကကလထိုင်ကနောက်ဒုတိယအကြိမ်ထိုင်တော့ပထမအကြိမ်ထိုင်တာဟုတ်သေးရဲ့လားမဖြစ်လို့ ပြောင်းသွားတယ်ဟုတ်တယ်မလားပြောင်းတယ်ဆိုတာဖြစ်ပြီးတော့ပြစ်တာပဲဟောအဲ့ဒါပင်ချာနဲ့အခြေခံပြီးတော့တွေးခေါ်ပြီးတော့ရတဲ့အသိပညာပဲဖြစ်ပြီးပြီးပြည့်နေတာပဲပြောင်းလဲနေတာပဲဆိုတာသူသိတာအဲ့ဒီအသိအမြင်တိုင်းသူရေးတာအဲ့ဒီပြောင်းလဲနေတဲ့သဘောကိုကွန်မြူနစ်ကလည်းပဲလက်ခံတယ်မတ်ဝါရလည်းလက်ခံတယ်ဒါပေမဲ့ changing နဲ့အများအားပြောင်းလဲနေတာပဲတဲ့ ဒါလက်ခံထားကြပါလို့သူတို့လက်ခံတာမခံတာဒါပဲထားဆိုလိုတာကဒီခန္ဓာကိုယ်ကိုယ်ရဲ့ယုံနဲ့စိတ်ခေါ်တဲ့နံတရားဟာကြောင်းလဲနေတယ်ဆိုတာကိုသိချာသိသဘောတရားအနေနဲ့သိနေတယ်သို့တော်လည်းပဲဉာဏ်နဲ့စိုက်နေကြည့်တဲ့အခါကျတော့ပြောင်းလဲတာကိုအပြောင်းလဲကြီးပြောင်းလဲတာလောက်ပဲတွေ့ရတယ်အပြောင်းလဲလေးတွေသေးသေးနှုတ်နှုတ်ပြောင်းလဲတာတွေ့ရလားမတွေ့ရဘူးသေးသေးနှုတ်နှုတ်ပြောင်းလဲလာတွေကိုမတွေ့ရတဲ့အခါကျတော့ အဲ့ဒီကြောင်းလဲမှုဖြစ်ဖြစ်ပြီးပြက်သွားမှုကိုမတွေ့တဲ့အတွက်ပဲငါပဲလို့ဒီလိုအထင်မရှိပေဘူးလားရှိတယ်ဖြစ်ဖြစ်ပြီးပြက်ပြက်နေတာပဲလို့တွေ့လို့ရှိရင်တော့ငါပဲလို့ထင်နိုင်မှာမလားမထင်နိုင်ဘူးဆိုကြပါစို့အိမ်တစ်လုံးဆောက်ထားတယ်အခုမနေ့ဆောက်လိုက်တယ်အခုမနေ့ပဲဒီအိမ်ကြီးတယ်ဒါပေမဲ့လို့ညနေကျတော့မီးလောင်သွားတယ်ဟေးကိစ္စမရှိဘူးခက်ငါပိုက်ဆံပေါ်တယ်နောက်တစ်နောက်တစ်လုံးတဲအောင်မဲ့ဆိုနောက်တစ်နေ့ကျတော့ဒီမီးလောင်ပြန်တန့်ရှင်းရှင်းနေပြီတဲလိုက်တယ် ပယ်လိုက်ပြီးတော့နောက်တစ်ခါအဲ့ဒီကနှီးသွားပြန်ပြီအကြည့်တက်ဖို့ရနည်းနည်းပဲလူတွေဆေးလေးပါလေးလုပ်ဖို့ရတယ်လို့တော့သူတို့မရင်လောက်လိုက်လို့ပြိုကျသွားပြန်ပြီပထမတစ်လုံးပြက်သွားတော့ကတော့ကိစ္စငွေကြည့်တယ်ဆိုဆောက်တယ်ဒုတိယတစ်လုံးတစ်ခါပြက်ပြန်ပြီဆိုတော့ခေါင်းတော်ပြင်လို့ထားနိုင်ပါဦးမလားမထားနိုင်တော့ဘူးကဲကိုကိုကိုရောကို အိမ်မော်ရောအထင်ကြီးနိုင်ပါဦးမလားဘာကြောင့်တော့ပြက်တာတွေပြက်တာတွေတွေးနေရတယ် မတွေ့ရသေးခင်တော့အထင်ကြီးနိုင်တယ်ထို့သူပဲဒီခန္ဓာကိုယ်ရောဒီစိတ်ရောအခုပဲဖြစ်ဖြစ်ပြီးပြတ်သွားတယ်ဆိုတာတကယ်ဉာဏ်နဲ့သာတွေ့မယ်ဆိုလို့ရှိရင်ဒီခန္ဓာကိုယ်နဲ့ဒီစိတ်ကိုအထင်ကြီးနိုင်မှာဗျာမကြည့်နိုင်ဘူးမကြည့်နိုင်ရင်ငါလို့လာပါဗျာမလာဘူးဘာပဲလာမလို့ပြက်အောင်မှပြက်အောင်မှပြက်အောင်မှပြက်နေတာပဲပြက်နေတာပဲဒါတော့ပဲတွေ့နေမှာပဲပြက်နေတာပဲပြက်နေတာပဲတွေ့နေလို့ရှိရင်ငါလို့ထင်နိုင်အောင်မလားမထင်နိုင်ဘူးဆိုလို့ရှိရင် အမြဲတမ်းပဲဖြစ်ပြက်ပြီးပြောင်းလဲနေတဲ့သဘောတွေမျှပဲလို့ဉာဏ်ထဲမှာစိုက်ဝင်မသွားနိုင်ဘူးလားအဲ့လိုစိုက်ဝင်သွားနိုင်တဲ့အခါမှာငါရှိပါဦးမလားပုဂ္ဂိုလ်တ attva ဆိုတဲ့အသိရှိအောင်မလားမရှိတဲ့အခါကျတော့အဲ့ဒီငါအရှင်ပြုပြီးမှပေါ်လာတဲ့လောဘဒေါသမောဟမာနတွေရှိအောင်မလားမရှိဘူးဆိုလို့ရှိရင်အဲ့ဒီတရားတွေကြောင့်ဆင်းရဲနေတဲ့ဆင်းရဲပဲရှိမလားဘာပဲရှိမလဲချမ်းသာပဲရှိမယ်လူရင်းကဘာလဲ ဟုတ်ပြီစိတ်ချမ်းသာအောင်လုပ်ဖို့လူရင်းကအော်ခက်လိုက်တယ်နော်လူရင်းကဟိုရင်းပေါ့မဟုတ်လားဘယ်ဟိုရင်းလဲငါပြုတ်ဖို့မဟုတ်လားငါငါပြုတ်ဖို့ဆိုတာငါဆိုတဲ့အတိမှပြုတ်ထွက်သွားဖို့ဆိုတာကတည်ရန်ခိုင်မြဲနေတယ်လို့သိတဲ့အတိရှိနေရင်မပြုတ်ဘူး မတည်ရမခိုင်ရဲဘူးဖြစ်ဖြစ်ပြီးပြက်ပြီးပြောင်းလဲနေတဲ့သဘောမျှပဲလို့သိရင်ပြုတ်တယ်မသိရင်မပြုတ်ဘူးသိရင်ပြုတ်တယ်အဲ့ဒီငါခေါ်တဲ့အတ္တဒိဋ္ဌိတက္ကဒိဋ္ဌိကမသိလို့တွဲနေတာလားမသိလို့စွဲနေတာလားသိလို့စွဲနေတာလားမသိလို့စွဲနေတာတကယ်လို့သိရင်တော့မစွဲဘူးအဲ့ဒီတော့သိအောင်ဘယ်အောင်ဘယ်လိုလုပ်မလဲဒီခန္ဓာကိုယ်ခေါ်တဲ့ယုတ်တရားနဲ့ဒီစိတ်ခေါ်တဲ့နံတရားဟာ ဆင်ញင်ကြည့်တဲ့သဘောတရားကြီးအနေနဲ့ဆိုလို့ရှိရင်တော့ဒါသူဟာဒီမြဲတာမဟုတ်ဘူးဖြစ်ဖြစ်ပြီးပြက်ပြက်ပြီးတော့တစ်ခုပြီးတစ်ခုပြက်ပြက်တစ်ခုဖြစ်ပြီးတစ်ခုပြက်ပြီးတော့ပြောင်းလဲနေတဲ့သဘောပဲဒါပဲရှိတာပဲသဘောအပြင်စဉ်းစားဆင်ញင်ကြည့်လို့ရတယ်ဒီတော့တကယ်ညာနဲ့စိုက်ကြည့်မယ်ဆိုလို့ရှိရင်လည်းဒါတွေ့ရမှာပဲလို့မယူဆနိုင်ဘူးလားအဲ့လိုယူဆနိုင်ပြီဆိုလို့ချင်းအဲ့ဒီရုပ်အဲ့ဒီနာမ်ကို တတိလေးနဲ့စိုင်းပြီးတော့မပြတ်မလားစောင့်ပြီးကြည့်မယ်ဆိုလို့ရှိရင်အခုနပရွက်စိတ်တန်းကိုအနာကပ်ပြီးစောင့်ကြည့်တဲ့အခါမှာတကောင်းစီတကောင်းစီပါလားလို့သိတယ်လို့အဲ့ဒီရုံနဲ့အဲ့ဒီနာဟာတစ်ခုစီတစ်ခုစီဖြစ်ဖြစ်ပြီးပြက်ပြက်သွားတဲ့ဖြစ်ပြက်အစဉ်အတန်းမျှပဲလို့ဒီလိုမတွေ့နိုင်ဘူးလားတွေ့နိုင်တယ်အဲ့လိုဖြစ်ပြက်အစဉ်အတန်းမျှပဲလို့တွေ့ပြီဆိုလို့ရှိရင်အခုနငါတီငါဆိုတဲ့အတိရှိရောမလားမရှိတော့ဘူးငါတီငါဆိုတဲ့အတိပြုတ်ပြီးတော့ ငါစရတိကြောက်ပြီဆိုလို့ရှိရင်ငါအခြေခံတဲ့လောဘဒေါသမောဟကိလေသာတွေလာအောင်မလားမလာတော့ဘူးမလာရင်ဆင်းရဲမလားချမ်းသာမလားအဲ့ဒါပဲတရားထုတ်တယ်ဆိုတာလူရင်းကမပြတ်ဖြစ်ပြနေတဲ့သဘောမျှပဲဆိုတာကို မသိတဲ့အတွက်အထင်ကြီးပြီးတော့ငါလို့အတိမအမြင်မှားဖြစ်နေတာကိုအဲ့ဒီအတိမအမြင်မှားကြီးကြောင်းမြန်လန်သွားအောင် အတိမှန်ဝင်လာအောင်မပြတ်ဖြစ်ပြနေတဲ့သဘောရှိမှန်းကိုသိအောင်တတိနဲ့စိုက်ပဲစိုက်ပြီးတော့ရှုဘာလို့ရှုတာလဲခန္ဓာကိုယ်ခေါ်တဲ့ရုပ်နဲ့စိတ်ခေါ်တဲ့နာမ်ကိုစိုက်ရှုဒါပဲဒါလူကလက်ကလေးကိုွေးတာကအစငါကလေးနဲ့မကိုွေးဘူးလားခြေောက်ကလေးမြောက်တာကအစငါလေးနဲ့မမြောက်ဘူးလား ဘယ်မှာထင်ရှားသလဲဆိုလို့ရှိရင်ပွဲထဲမှာကနေတဲ့သပင်တွေမှာဘိုးမထင်ရှားဘူးလားကွေးတယ်ဆိုလို့ရှိရင်ငါတက်ကွေးတာကသူများတဲ့ပူလှတယ်မလားဘူးလားငါလေးနဲ့မကွေးဘူးလားခြေတော်ကလေးမြောက်လိုက်တာကအစခြေတော်ကလေးရှေ့ထိုးလိုက်တာကအစငါလေးနဲ့မထိုးဘူးလားထိုးတာပဲညဆိုလိုရင်းကရုပ်နဲ့သတ္တမြအပြုအမူတိုင်းရောရုပ်တိုင်းရော ဒီနည်းဆိုရင်ခန္ဓာကိုယ်နဲ့သက်သမျှအပြုတ်မှုတိုင်းရောခန္ဓာကိုယ်ရဲ့သဘောမှန်သမျှတိုင်းရောအဲ့ဒီမှာငါကစွဲနေတယ်စွဲနေတော့အဲ့ဒီစွဲနေတဲ့ငါကိုချွတ်ချင်ရင်ဖြုတ်ချင်ရင်ခန္ဓာကိုယ်ရဲ့သဘောမှန်သမျှကိုလည်းတတိနဲ့စောင့်ကြည့်ခန္ဓာကိုယ်နဲ့စက်တဲ့အပြုတ်မှုမှန်သမျှလည်းပဲလက်ချိုးတာလက်ကောက်တာကိုယ်တာခြေထိုးတာကစပြီးတော့စောင့်ကြည့် အဲ့ဒါလို့မပြတ်ဆောင်ကြည့်ရင်ပရွက်စိတ်တန်းကိုအနာနာကတ်ကြည့်တာနဲ့မတူဘူးလားပရွက်စိတ်တန်းအနာနာကတ်ကြည့်တော့အမှန်မြင်လားအမှားမြင်လားဒါတော့အဲ့ဒီရုပ်ခန္ဓာကိုယ်ကြီးရောသူနဲ့သတ္တမြအပြုအမူတွေရောစောင့်ပြီးတော့အနာကတ်မပြတ်ကြည့်နေမယ်ဆိုရင်အမှန်တိုင်းမြင်မလာနိုင်ဘူးလားမြင်လာနိုင်တယ်ထို့သူပဲစိတ်ခေါ်တဲ့နန္တရားလူကျင်တဲ့စိတ်ဆိုးတဲ့စိတ်ပြက်တဲ့စိတ်ဆင်းရဲတဲ့ဝမ်းသာတဲ့ပျော်တဲ့ပြင်းတဲ့ ဆောင်ရတကြတဲ့မာနတွေဖြစ်တယ်မနာလိုတယ်ဒါမှမဟုတ်ကြီးညိုတယ်သူရင်တယ်တန်းရင်တယ်အစရှိတယ်စိတ်တော်တွေအများကြီးပဲအဲ့ဒီစိတ်တော်တွေလည်းပဲသူတို့ကိုဖြစ်နေတဲ့အတိုင်းတတိနဲ့မပြတ်စောင့်ကြည့်ရင်တည်ငဲနေတာတွေ့မလားတစ်ခုပြီးတစ်ခုဖြစ်နေတာတွေ့မလားအဲတစ်ခုပြီးတစ်ခုဖြစ်နေတာတွေ့တော့သူတို့ကိုတည်ငဲတယ်ခေါ်လားမတည်ငဲဘူးခေါ်လားနေသလားအနေသလားအနေသကမတွေ့ပြီဘူးလား အဲ့ဒါတွေ့လာပြီဆိုလို့ချင်းအဲ့ဒီစိတ်ကတော့ငါလို့ထင်ပါအောင်မလားမထင်ဘူးဒါကြောင့်အဲ့ဒီရုပ်အဲ့ဒီနာနဲ့အဲ့ဒီနာရဲ့ဖြစ်ပြီးပြက်တဲ့သဘောတွေမမြဲတဲ့သဘောတွေမမြဲလို့မို့လို့ပဲမကောင်းတဲ့သဘောတွေဒါကပဲဆင်းရဲတယ်ခေါ်တယ်ဒုက္ခအဲ့လိုဆင်းရဲလို့ပဲမကောင်းလို့ပဲမိမိကကောင်းတာတွေကြီးဖြစ်ခြင်းနဲ့မိမိကချမ်းသာတာတွေကြီးဖြစ်ခြင်းတော့လည်းပဲဒီယုတ်ဒီနာတွေကကောင်းတာတွေကြီးချမ်းသာတာတွေကြီးဖြစ်သလား မဖြစ်ဘူးဆိုတော့အဲ့ဒီရုပ်အဲ့ဒီနာမ်လေးပေါ်မှာကိုကစိုးနိုင်ပိုက်နိုင်သလားမပိုင်နိုင်ဘူးသူတို့ကိုလိုလိုက်သလားမလိုက်ဘူးဆိုကြတဲ့ကဒီရုပ်ဒီနာမ်ကစိုးနိုင်ပိုင်နိုင်တဲ့အရာတွေမဟုတ်အလိုမလိုက်တဲ့အရာတွေသူတို့ကလည်းရှိနေတဲ့သဘာဝတွေဆိုတော့အနတ္တတွေအဝတ္တဝတ္တနာတော့အနတ္တအဝတ္တဝတ္တနာတော့မိမိအလိုလိုမလိုက်မိမိအကြိုက်တို့မပါသူ့သဘာဝအတိုင်းသာဖြစ်နေတော့ကြောင်းအတ္တမဟုတ်တဲ့သဘောငါမဟုတ်တဲ့သဘောတွေပဲ အဲ့ဒါတွေသိလာတယ်ဒီတော့လူရင်းကဘာလဲလို့ဆိုတော့အဲ့ဒါလိုခန္ဓာကိုယ်ခေါ်တဲ့ယုံနဲ့စိတ်ခေါ်တဲ့နံတရားကိုတတိနဲ့ကပ်ပြီးမပြအနိကစပ်ပြီးစိုက်ပြီးရှုတဲ့အခါမှာသိရမှာကပထမခန္ဓာကိုယ်မှာရှိနေတဲ့ယုတ်တည်းရဲ့သဘာဝအတီးပြီးသဘောအတီးပြီးကိုသိလိမ့်မယ်။နောက်နန္တရားစိတ်ခေါ်တဲ့နန္တရားရဲ့သဘာဝကိုသိလိမ့်မယ်။ နောက်တစ်ခါဒီတဲ့ပုံစံရှိပြန်တဲ့အခါကျတော့အဲ့ဒီရုပ်တွေရောအဲ့ဒီနာမ်တွေရောဖြစ်ဖြစ်ပြီးပြက်ပြက်သွားတယ်အနိစ္စပဲမမြဲဘူးမပြတ်ဖြစ်ပြက်နေလို့မလို့မကောင်းဘူးဒုက္ခပဲအလိုအတိုင်းမဖြစ်သူသဘောအတိုင်းဖြစ်ချင်တယ်လို့ဖြစ်နေလို့အနတ္တပဲဆိုတဲ့အသိတွေဒုတိယပြန်မှာသိလာလူရဟအဲ့ဒီအသိပဲအဲ့ဒီအသိရင့်လာလေအဲ့ဒီပုဂ္ဂိုလ်ဟာကိလေသာငြိမ်းဖို့ရဘက်ကိုနီးလာတယ် အဲ့ဒီအတိတွေဖြစ်နေတော့အချိန်မှာပဲကိလေသာကငြိမ့်တော့ငြိမ့်နေပြီသို့တော့လုံးဝကိလေသာဟာမပြန်လန်းငြိမ့်သွားတာမဟုတ်ချုပ်သွားတာမဟုတ်အဲ့ဒီအနိစ္စအတိဒုက္ခအတိအနတ္တအတိဆိုတဲ့ဒီအတိတွေတဖြည်းတည်းတဖြည်းညင်လာမပြတ်ရှုမှတ်လို့ပွားများလို့အားထုတ်လို့တဖြည်းတည်းတဖြည်းညင်လာတဲ့အခါကျမှဒီအတိတွေအရင်ဆုံးထိတ်ဆုံးရောက်သွားတဲ့အခါကျတော့ထူးခြားတဲ့မဲ့အတိဆိုတာအတိညာတစ်မျိုးပဲအဲ့ဒီမဲ့အတိရောက်တဲ့အခါကျတော့မှ မိမိတဏ္ဍာမှာရှိတဲ့ကိလေသာတွေတချို့ကိုဒီမဲ့အတိကြောင့်ကိလေသာတချို့ဟာလုံးဝချုပ်သွားပြုတ်သွားပြေသွားရနောက်တစ်ခါမိမိတဏ္ဍာမှာမဖြစ်ပေါ်ရတော့မဖြစ်ပေါ်တဲ့အတွက်အဲ့ဒီကိလေသာကြောင့်မူလကဆင်းရဲတာဟာဒီမဲ့အတိကြောင့်ဒီကိလေသာလုံးဝမဖြစ်တဲ့အခါကျတော့ချမ်းသာအဲ့ဒီချမ်းသာကိုရဖို့ရတရားအထုတ်တာဒါ အဲ့ဒီကြောင့်လည်းအဲ့ဒီနာကိုမပြတ်ရှုတဲ့အခါကျတော့ရှုလို့မလို့အနိစ္စဒုက္ခအနတ္တသဘောတွေဖြစ်ဖြစ်ပြပြပေါ်ပပြီးပြောက်တဲ့သဘောတွေဖြစ်ပြပေါ်ပြောက်နေတဲ့အတွက်ဆင်းရဲတဲ့သဘောတွေမိမိလိုတိုင်းမဖြစ်သူ့သဘာဝတိုင်းသာဖြစ်နေလို့မလို့အထင်ကြီးတရားမဟုတ်တဲ့သဘောတွေအနတ္တသဘောတွေအဲ့ဒီသဘောတွေရင့်တဲ့ရင့်ရင်လာတဲ့အခါကျတော့အဲ့ဒီအသိဉာဏ်ရင့်လာတဲ့အနိစ္စအတိဒုက္ခအတိအနတ္တအတိသိလာရင့်လာတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမှာခံစားမှုတွေလည်းပြောင်းလာတယ် ရှင်းနဲ့မတူတဲ့ခံစားမှုတွေဖြစ်လာတယ်။ခံယူချက်တွေလည်းပြောင်းလာတယ်။ခံယူချက်လောကနဲ့ပတ်သက်လို့အယူအဆမိမိနဲ့ပတ်သက်လို့အယူအဆယုံနာနဲ့ပတ်သက်လို့ပတ်သက်တဲ့အယူအဆအဲ့ဒီအယူအဆခံယူချက်တွေလည်းအခဏဉာဏ်နဲ့ရင့်လာတဲ့နေ့မြတ်သူ့လိုလိုပြောင်းလဲလာတယ်။အဲ့ဒါလိုခံစားချက်ခံယူချက်တွေပြောင်းလဲလာတဲ့အတွက်ပဲသူဟာသုတ္တနာမှာတော်ရုံတန်ရုံကိလေသာမဝင်နိုင်ဘူး။ ဝင်လာပြီဆိုလို့ရှိရင်လည်းချက်ချင်းချင်းရတယ်အဲ့ဒီကိလေသာကြောင့်လည်းသူဟာစိတ်ပြင်းပြင်းထန်ထန်မဆင်းရဲဘူးချမ်းသာလာချမ်းသာလာဒါဘုမဲ့အတိဒုကိုမရသေးတော့မှလည်းပဲရနိုင်တဲ့အကျိုးတရားသို့တော့လည်းပဲခန္ဓာကိုယ်နဲ့စိတ်ကိုစိုက်ရှူရင်ရှူရင်နဲ့ပူရင်ပူတယ်ပူတယ်ရှူအေးရင်အေးတယ်ရှူတောင်းရင်တောင်းတယ်ရှူတင်းရင်တင်းတယ်ရှူကြိုက်ရင်ကြိုက်တယ်ရှူခဲရင်ခဲတယ်ရှူရင်ရင်ရင်နဲ့ရှူရန်ရန်ရန်နဲ့ရှူအစိုက်ကြီးထိုင်းနေတော့မှ ဖောင်းဖောင်းကြွတက်လိုက်ရင်ဖောင်းနဲ့ရှုပိန်ကြသွားရင်ပိန်နဲ့ရှုလှုပ်ရင်လှုပ်တဲ့ရှုရှားရင်ရွေ့ရင်ရွေ့တဲ့ရှုခွေးရင်ခွေးတဲ့ရှုဆန့်ရင်ဆန့်တဲ့ရှုအဲဒါလိုမပြတ်တတိနဲ့စောင့်ရှုနေအခါစဉ်ညာသွားတဲ့အခါလည်းဘယ်လမ်းနဲ့ညာလမ်းနဲ့လို့စောင့်ရှုကြွားတယ်လမ်းနဲ့ချတယ်လို့စောင့်ရှုကြွားခြင်းနဲ့ကြွားတယ်လမ်းနဲ့ချောင်းချတယ်လို့ခန္ဓာကိုယ်ရုပ်နဲ့သက်တဲ့အမှုရာမှန်တဲ့အကုန်လုံးလိုက်ရှုစိတ်စိတ်မှလည်းဒီတိုင်းပဲစိတ်တရားထွက်သွားရင်ထွက်တယ်ထွက်တယ်ဆင်းရဲဆင်းရဲဆင်းရဲ စဉ်းစားရင်စဉ်းစားတယ်စဉ်းစားတယ်တွေ့ရင်တွေ့တယ်အစိုက်ရင်မပြတ်စိတ်တရားယုတ်တရားအာနန္တရားကိုလိုက်ပြီးတတိနဲ့ကပ်ရှုအဲဒါလိုကပ်ရှုလို့အရှုခံယုတ်အရှုခံနန္ဒီဟာအခုပေါ်လာတယ်ပျောက်သွားတယ်အခုပေါ်လာတယ်ပျောက်သွားတယ်ဒါကြောင့်မမြဲတဲ့သဘောမတည်မြဲတဲ့သဘောပဲလို့ဉာဏ်ထဲမှာ ပိုက်နေမှာဒါမှတ်နေဒီလိုမဟုတ်ဘဲနဲ့ဉာဏ်ထဲမှာ အရှုခံရုပ်အရှုခံနဲ့နေပေါ်လာပြီးကြောက်သွားတယ်ဖြစ်ပြီးပြက်သွားတယ်ဆိုတဲ့သဘောကိုမသိသေးလို့ရှိရင်တော့စိတ်ဘလောက်ချမ်းသာတဲ့အခြေအနေရောက်နေတယ်သူဟာမဟုတ်သေးဘူးအဲ့ဒီအခြေအနေဟာဘာအခြေအနေပဲရှိသေးတယ်လဲဆိုတော့စိတ်တည်ငြိမ်သုဆိုင်မှုသမာဓိကြောင့်ရတဲ့ချမ်းသာတဲ့အခြေအနေပဲရတယ်စိတ်ဟာအရှုခံအာယုံမှာသုဆိုင်သုသိပြီးတော့တည်ငြိမ်နေတဲ့အခါကျတော့အဲ့ဒီစိတ်ထဲမှာလောဘဒေါသမောဟတွေမဝင်ဘူးဝင်တဲ့အခါကျတော့ချမ်းသာနေတယ်အဲ့ဒါလို့စိတ်ဟာငြိမ်တာငြိမ်နေတယ် ငြိမ်းလို့မလို့ချမ်းသာလိုက်ချမ်းသာနေတယ်သို့တော့အခဏပြောတဲ့အနိစ္စအတိဒုက္ခအတိအနတ္တအတိမသိသေးဘူးဆိုလို့ရှိရင်သူဟာမဟုတ်သေးဘူးဝိပဿနာဉာဏ်ကိုပဲမဖြစ်သေးဘူးဝိပဿနာတမာတိပဲဖြစ်နေတယ်ဒီတော့အဲ့ဒီအနိစ္စအတိဒုက္ခအတိအနတ္တအတိရုပ်ပေါ်နာမ်ပေါ်မှာသိလာအောင်ဆက်ပြီးသူကြိုးစားရှုအောင်မယ်ကြိုးစားရှုလို့ဒီနေ့ကိုပဲအရှုခံရောအရှုခံနာနဲ့ဖြစ်မှုပြက်ဖြစ်ပြီးပြက်ဖြစ်ပြီးပြက်ပေါ်ပြီးတောက်တဲ့သဘောကို မျက်စိနဲ့ထိုင်ကြည့်နေရတယ်လို့ဉာဏ်နဲ့တက်တက်တက်တက်နဲ့နေအောင်သိအောင်သိနေအောင်ရှင်းနေအောင်သိရအဲ့ဒါလိုသိလာပြီဆိုလို့ရှိရင်တော့သူဟာလမ်းမှန်သွားပြီဝိပဿနာဉာဏ်ဝိပဿနာလမ်းပေါ်ရောက်သွားပြီအဲ့ဒီအသိဉာဏ်ရင့်လေရင့်လေရင့်လေကိလေသာတွေငြိမ့်လေငြိမ့်လေငြိမ့်လေပဲနောက်ဆုံးမှဒီအသိဉာဏ်အရင်ဆုံးအပိုင်းရောက်သွားပြီအရင်ဆုံးပိုင်းကျော်လွန်တာနဲ့တကယ်တည်းခုနပြောတဲ့ထူးခြားထင်မြင်တဲ့မဉ္ဇဏ်ဆိုတဲ့မဲ့ဒီလူဖြစ်တယ် အဲ့ဒီအသေးလေးဖြစ်လိုက်တာနဲ့ပဲသက်ဆိုင်ရာကိလေသာတွေကွာကြသွားတယ်ဥပမာသောတာပတိမေညာဆိုတဲ့မဲ့တိလူရတယ်ဆိုလို့ရှိရင်ဘာဖြစ်တယ်လဲဆိုတော့ဒိဋ္ဌိကိလေသာနဲ့ဝိသုကတဲ့ကိစ္စကိလေသာအမြင့်ပြတ်ပယ်သလိုက်တယ်ဘာမှမရှိတော့ဘူးဒိဋ္ဌိဆိုတာငါလို့ရှင်းနေတယ်ဒီအတ္တပုဂ္ဂိုလ်တ attva အသက်ဝိညာဉ်ရှိတယ်လို့ယူမှနေတယ်အတိမအဲ့ဒီအတိမအတ္တဒိဋ္ဌိအတ္တဒိဋ္ဌိသုတ္တနာနောက်ဘယ်တော့မှပြန်မဖြစ်တော့ယမယံက မင်းမင်းမင်းမင်းပြန်ဖြစ်တယ်ဆိုလို့ရှိရင်ဆင်ញင်လိုက်ရင်ချက်ချင်းကွာသွားတယ်။ဒါကဝိသိကိစ္စဖရာတရားတန်ခါယရဏသုံးပါးပေါ်မှာယုံမှားနေတယ်။တန်ခါဖြစ်နေတယ်။အဲ့ဒီတန်ခါဖြစ်တာလည်းပဲမရှိတော့ဘူး။ပထမဆုံးမဲ့တိတုဖြစ်တယ်ဆိုလို့ရှိရင်ဒါကြောင့်တရားရှိမှတ်တယ်ဆိုတာအဲ့ဒီနီးနဲ့အဲ့ဒီရည်ရွယ်ခြင်းနဲ့အဲ့ဒါလိုရှိမှတ်ရတယ်တဲ့။ဒီတော့ဘာလို့လဲဆိုတော့ရုပ်ဖြစ်တဲ့နာမ်ဖြစ်တဲ့မပြတ်မလတ်ရှိမှတ်နေဖို့ပဲအရေးစောင့်ကြည့်နေဖို့ပဲအရေးကြီးတယ်။ အဲ့ဒါစောင့်ကြည့်လာပြီဆိုစောင့်ကြည့်မှုရှုမှတ်မှုသတ္တနဲ့အမျှစိတ်တည်ငြိမ်စုတဲ့မှုတမာရီအားကောင်းလာလိမ့်မယ်တမာရီအားကောင်းလာတာနဲ့အမျှအနိစ္စတွေဒုက္ခတွေအနတ္တတွေပြီးလာလိမ့်မယ်အဲ့ဒီအတိညာရင့်လာတဲ့အမျှမဉဏ်ပူဉဏ်ကိုရနိုင်တယ်ဒီသဘောကိုဉာဏ်နဲ့မှစွစွမြင်းနဲ့ပိုက်ထားပြီးတော့မသိလို့မို့လို့ပုဂ္ဂိုလ်သတ္တဝါငါလို့အတိမှားနေတဲ့မိမိတို့ရဲ့ခန္ဓာကိုယ်နဲ့စိတ်ကိုအတိမှန်တမာဒိဋ္ဌိရနိုင်အောင်မပြတ်မလားတတိနဲ့စောင့်ကြည့်ရှိမှပွားများကြိုးစားအားထုတ်ကြခြင်းအပြင် အနိစ္စဒုက္ခအနတ္တအတိအမြင်ကြီးရင့်တယ်ရင့်ပြီးတော့မဲ့အတိရူကိုအတိရူကိုရနိုင်တဲ့ပုဂ္ဂိုလ်လူပုဂ္ဂိုလ်များများဖြစ်ကြပါစေ။